ဒီနေ့2021ခုနှစ်ဧပြီလ19ရက်တနင်္လာနေ့မနက်ပိုင်းလောဘိတရားကောင်းစီတတ်တာတော့သီလမဲ့ခင်ပါဗျာသီလမဲ့ခင်မှာလည်းအိမ်မှာခွဲထားတမာစီဝတ်ဒီသီလမဲ့ခင်၃ပါးတော့ပေါင်းပြောတော့သီလမဲ့ခင်၃ပါးကတမဝါစာတမကမ္မတာတမာစီဝတ် သီလမဲ့ခင်သီလတွေပြီးရောစောင့်တည်ထားရင်ဒီသီလမဲ့ခင်နဲ့ပြီးဆုံးတာပါသီလကိုပြီးဆုံးစောင့်တည်တဲ့အခါမှာဘုန်းကြီးတို့စာပေမှာဝိသုဒ္ဓိမဲ့မှာじゃဘာပြောလဲဆိုသီလကိုမကျိုးအောင်မပေါက်အောင်မပြောက်အောင်မကြောက်စောင့်ထင်းရမယ်ဒီလိုမိန့်ထားတယ်ကျိုးတယ်ဆိုတာကစောင့်တည်ထားတဲ့သီလ အစာဆုံးသိက္ခာပုတ်အဆုံးဆုံးအဆုံးဆုံးဥပမာ၅ပါးသီလဆောက်တည်တယ်ဆိုဗန္နရိပါဒကျိုးသွားတယ်ချင်းလေးတတ်မိတယ်ဒါဆိုကျိုးသွားတာအဆုံးသီလတေရတေတောင်းမိတယ်ကျိုးသွားတယ်ဘလို့ကိုပါ၈ပါးကိုပါသီလကြတော့ကောင်းတဲ့နေရာတွေအမတ်တတိလွတ်ပြီးတော့နေတာထိုင်တာတွေပေါ့လေ အဲ့ဒါသူသီလကျိုးပြတ်တယ်လို့ဆိုပါအဲ့ဒါကျိုးတယ်လို့ဆိုအစဆုံးသီလနဲ့အဆုံးဆုံးသီလတိတ်ခါဖို့ကျိုးပြတ်သွားတာမျိုးကိုကျိုးတယ်လို့ဆိုပြီးတော့ပြောပါတယ်။နောက်ပေါက်တယ်ဆိုတော့ကအလေကောင်းတိတ်ခါဖို့ပျက်စီးသွားတော့မှာရှစ်ပါးဆိုလဲကိုးပါးဆိုဒီမှာတော့အလေကောင်းတိတ်ခါဖို့အလေကတိတ်ခါဖို့ဒီပျက်စီးသွားတဲ့သဘောမျိုးကိုပေါက်တယ်လို့သုံးပါ နောက်ပျောက်တယ်ဆိုတာလည်းရှိသေးတယ်သိက္ခာပုဒ်တွေစင်တိုင်းစောက်တည်ထားတဲ့စင်တိုင်းစောက်အစင်တိုင်းပေါ့လေသိက္ခာပုဒ်နှစ်ခုကျိုးပြတ်သွားတယ်သုံးခုကျိုးပြတ်သွားတယ်ဒါပျောက်တယ်ခေါ်တယ်ကြားတယ်ဆိုတာတော့တစ်ခုကြားတစ်ခုကြားပျက်စီးတော့ပါဏာတိပါဒလုံနဲ့အာရိဏဒနာပျက်စီးတယ်ပြီးတော့ကာမိတုမိစ္ဆာဆာရလုံနဲ့မုဒ္ဒဝရပျက်စီးသွားတယ် ဒါမျိုးပျောက်တဲ့ကြားတဲ့ခေါ်တော့သီလစောင့်တည်တဲ့ခါကျတော့ဘုန်းကြီးတို့သီလခဏခဏပြောတာရှိပါစာရိတ္တဝသီလဝါရိတ္တသီလဝါရိတ္တသီလဆိုခုဘုန်းကြီးတို့ဘုန်းကြီးဖြစ်လူဖြစ်ဖြစ်ကိုစောင့်တည်ထားတဲ့တိခါဘုတ်တွေမကြိုးမပြတ်အောင်ဖေရကစောင့်ထိန်တာဒါတွေမလုံးနဲ့ဒါတွေမပြောနဲ့ ဒီလိုတားမြစ်ထားတဲ့အရာတွေဝါရိတသီလခေါ်တယ်မတတ်ရဘူးမလိမ်ရဘူးဒါမျိုးတားမြစ်ထားဝါရိတသီလခေါ်တယ်ဘုန်းကြီးတွေကတော့ရဟန်းတော်တွေကတော့ပုံများတာပေါ့နော်လူတွေကတော့ခုန9ပါး10ပါးဒီလောက်ဆိုလုံလောက်တာပါစာရိတသီလဆိုပါလဲဆိုတော့ ဘုန်းကြီးကမ္မထမ်းဆရာဆိုကမ္မထမ်းဆရာရဲ့တာဝန်တရားတွေကြည်ရတာပေါ့တရားပြမယ်တရားဟောမယ်မေတ္တာစေနာထားမယ်ဒါပြီးတော့တကားတကားတကားဓမ္မတာဝန်ကြည်ရတယ်ပစ္စည်းလေးပါဒါနဲ့မြပံ့ပိုးရတာပေါ့ကိုတောင်မိဘနဲ့သာသမီပေါ့မိဘမိဘတာဝန်တရားကျင်းမှသာသမီသာသမီတာဝန်တရားကျင်းတယ်မိဘတာဝန်တရားတွေပြည့်စုံတော့တချို့ကြတော့ မိဘတောင်းသူရဲ့တောင်းဝန်တရားတော့မကျေဘူးသာသမီလေးကြတောင်းဝန်တရားခြေစစ်ချင်ဒါလိုလည်းမဟုတ်ဘူးပေါ့ဗျာဘုန်းကြီးတို့ဘုန်းကြီးလောကလည်းဒါကြုံပါတယ်တပည့်လေးတွေကြတော့တပည့်တောင်းဝန်တရားခြေစစ်ချင်တဲ့ဆရာကြဆရာတောင်းဝန်တရားမကျေဘူးဒါမျိုးလည်းမဟုတ်ဘူးနော်ကိုယ်တောင်းဝန်နဲ့ကိုကြည်အောင်လုပ်ရမယ်မိဘနဲ့သာသမီဆရာနဲ့တပည့်ကိုယ်တောင်းကိုရှိတယ်အဲဒါကြည်အောင်လုပ်တာမျိုးစာရီတောင်းလို့ခေါ်တယ်အဲ့ဒါတွေလည်း ပြည်စုံလုပ်ဖို့လို့ဒီပြီးတော့ဘုန်းကြီးတို့တိခါဘုတ်ကကျူးလွန်ပြက်စီးသွားတာမျိုးရှိတယ်တချို့တိခါဘုတ်ကြတော့အပြစ်ပဲဖြစ်တယ်တိခါဘုတ်ကိုရင်ဘွားမပြက်စီးဘူးဘုန်းကြီးတို့ဆာမပြောရရင်တော့ကိုရင်လေးတွေတိခါဘုတ်တဲ့ဥမာပေးအောင်ပေါ့နော်ကိုရင်လေးတွေဆိုရင်ဆေဘာသီလာစောက်တည်ထားတယ်ဆေဘာသီလာစောက်တည်ထားတဲ့အခါမှာ ရှေ့၅ပါးကျူးလွန်ရင်တော့ကိုရင်ဘဝဆုံးရှုံးသွားလိန်ပြန်ရမယ်လို့ခေါ်တယ်။နောက်၅ပါးကျူးလွန်ရင်ဒဏ်ထမ်းရမယ်၊သဲဒဏ်ရေဒဏ်ပေးရတယ်။ညသာစားတာတို့ပွဲကြည်တာတို့ဘာတို့နောက်၅ပါးအဲ့လိုအဲ့တော့ရှေ့၅ပါးကိုဂရုတိတ်ခါဖို့လို့ခေါ်တယ်။နောက်က၅ပါးကိုလဟုပေါ့ပေါ့တဲ့တိတ်ခါရှေ့ရတိတ်ခါဖို့ကတော့ကျူးလွန်ပျက်စီးသွားတဲ့အတွက်ဂရုကဂရုတိတ်ခါပေါ့နောက်၅ပါးတော့ ပေါ့တဲ့အတွက်သဲရံရေရံပေးရတယ်ကိုရင်လေးတွေတာမဏိမာလေးတွေအဲ့ဒါじゃနဟုနဟုကသိခါဘုတ်အဲ့လိုမျိုးမှတ်ထားမယ်တခါအဲ့လိုသိခါဘုတ်လောက်ဒီမကြီးတဲ့အပေါ့စားသိခါဘုတ်လေဒီတိုင်းမှာပဲယောဂီတို့ဆောက်တည်တဲ့သိခါဘုတ်ကိုလည်းအဲ့ဒီလိုခွဲလို့ရတယ်ဗန္ဓရိပါဒတိုင်ကတော့ဒါတော့ပြမှုကျူးလွန်ဒီကြီးလေးတဲ့သိခါဘုတ်ဒီလိုခေါ်တယ် နောက်ကတော့ပေါ့တဲ့သိက္ခာပုဒ်ထဲမှာပါမှာပဲကိုရင်လေးလို့ခွဲရတယ်ဒီတဲ့ပေါ့တဲ့သိက္ခာပုဒ်တွေရှိတယ်လိုက်နာနေအကျိုးရှိတော့မလိုက်နာနိုင်တော့တာမန်ဖြစ်ရှိတယ်ကိုရင်လေးတွေပေါ့လေအဲဒီကိုရင်လေးတွေသိက္ခာပုဒ်ယောဂီတို့လည်းကျင့်သုံးလို့ရတယ်ဘာလဲဆိုတော့ဘုရားကဆွမ်းတို့ဆွမ်းရင်တို့ကိုစတ်တော့တကမြတ်တာယုံမယ်ခံယူစတ်တော့ရမယ် တကယ်လို့ဆုံးခံတယ်ပေါ့ဗျာတပိတ်တလုံးရသည့်တိုင်တော့မကုံနိုင်ခွဲရတယ်ကုံနိုင်တော့စားပေါ့ကုံတဲ့ဘုန်းကြီးတွေလည်းရှိတယ်နော်ဒီဆိုင်သားကြလူငယ်ကြီးကြကုံသွားတယ်မန္တလေးနေတော့ကဖြစ်ဖြစ်တကူပြောပါမယ်အာယုံဆုံးနေပါလိမ့်မရှိဘူးမန္တလေးဘုန်းကြီးတွေအဲဆုံးခံရတယ်အပြန်ရောက်မှဆုံးတပိတ်ထန်တဲ့အစာပြေဖုံးပေးကြတယ်အဲ့မှာဘုန်းကြီးတပည့်လည်းတော်တဲ့ဦးဇင်တပါးဘာပြောလဲဆို ဆွမ်းကံပြန်အစာပြေရလို့ဖုံးပေးတာတပိတ်တလုံးလုံးကုန်တော့နေ့လည်းကြာစားစရာမရှိတော့သူကတိုးတိုးလေးလာပြီဘုန်းကြီးဘုန်းကြီးနေ့လည်းစားစရာမရှိတော့ခုနအစာပြေလို့စားလိုက်တာကုန်သွားပြီဒီတော့နေ့လည်းကြာမျှစားကြတာပေါ့လို့ငယ်တဲ့ပြီကြာဝမ်းမီကောင်းတာဟုတ်ဝမ်းမီကောင်းတော့အစာပြေလည်းမရကုန်သွားတယ်ဘုရားကဒါစိတ်စနစ်ပါနော်မနေ့ကဘုန်းကြီးတို့ဒီမှာတနေ့ကပေါ့နော် ဓမ္မကြီးတယောက်မိသားစုလိုက်နှစ်သက်ကူအနေနဲ့ဆွမ်းလာကသူနဲ့ပါလာတဲ့လူတွေဘုန်းကြီးတို့ဖုံးပေးမှဖုံးပေးရစားတော့သူတို့လည်းစားနေကြတာကျုပ်လူငယ်တွေကစားတဲ့အခါကျကိုယ်မနဲ့ထင်အများကြီးထဲတော့ဓမ္မကြီးအဲ့ဒါမျိုးမကြိုက်ဘူးဆုံးကလည်းပြောတယ်ကုံတယ်များထက်ထက်ကောင်းစားဆိုပြီးထိုင်ကြည့်လို့လူတွေဘဝလည်းပေးစားနေကြတယ် အဲ့ဒါဒီဒီသေခိယဆုံးမကိုဓမ္မကြီးတဲ့ငငယ်ရရခဲ့ပြီးဓမ္မတာနော်မဟောတော့ယူပြီးတော့စားလို့ရတော့မောပါသေးတကယ်လို့အများကြီးထည့်စားလို့ရှိရင်မကုံလို့ရှိရင်အလားတဖြစ်တယ်အဲ့ဒါစိစနစ်ရှိဖို့ရည်ကြီးဘုန်းကြီးတို့ဘုန်းကြီးတွေမှာတော်တော်ကတိကောင်းတယ်ဘုန်းကြီးကိုယ်တိုင်ဒုက္ခဖြစ်ဘူးတော့ပါဗရိတရမှာရောက်တော့ဘုန်းကြီးတို့အဲ့ချိန်မှာရန်ကုန်ရောက်တဲ့အချိန်မှာ ကိုကလူကြီးလောက်ခဲ့ပြီမစိုးရိမ်ပါငရောက်တော့ဆွမ်းစားဆရာတော်ကြီးကမိုင်းသားရမဆရာကြီးအင်းကိုဆွမ်းစားခေါ်တော့ပြင်းလိုက်သွားတော့ဗောလေလိုက်သွားတော့မုံရင်းကားတွေကတ်တဲ့အာယုံဆုံးပါတယ်ထုံးစံတိုင်းပေါ့ဗျာဓမ္မကြီးတွေဓမ္မကြီးတွေစေနာကောင်းတော့သူတို့ကတခါတည်းပြင်တာကြတာပကံကြီးတွေကြီးကြီးနဲ့မုံရင်းကားတွေခွဲကြည့်တယ်ဆရာတော်ကြီးကတော့သူကမကုံတော့စောစောကလည်းခွဲတယ်ဗျာဓမ္မကြီးခွဲတော့တယ် ဒီကလည်းမကုံမှန်းတော့တည်တယ်တောင်းဖို့လည်းခက်တယ်ဟောလေဆရာတော်ရတောင်းလဲကိုကတောင်းလဲကံဒီမြဆရာတော်ရှိလည်းမတောင်းရရနဲ့မတောင်းပဲနဲ့ဘုံပြမကုံမကုံတဲ့ကကြတညို့တို့ဆိုခက်ကုံစားတာမဟုတ်လေမကုံစောကခွဲတာမဟုတ်လေဥယျာဉ်စားရဟဲ့ကျန်တယ်ခွေးလည်းမစားဘူးလူလည်းမစားဘူးသူအဲ့လိုလည်းညို့တို့ဆိုနောက်တော့မှတ်တာဆွမ်းသာသွားတဲ့ကမကုံနိုင်မှန်းသိလို့ရှိရင်စောကခွဲကောင်းတာတော့ဒီမှာရွတ်တကရွတ်နော်စေနာကောင်းကောင်းနဲ့ဘုန်းကြီးတို့လက်ခံပါတယ် ဒီကတော့ဒီတိုင်းတင်ပြီးကလိုက်တာကောင်းတယ်သူတို့ကြိုက်တဲ့လောက်ထဲပဲစီကြိုက်တဲ့လောက်ဖုံမယ်အဲ့ဒါဆိုအကြံမဖြစ်ဘူးနောက်လူတွေအတွက်လည်းကောင်းတယ်ဘုန်းကြီးတို့ဒီဒုတင်ဆောက်တည်တဲ့ဘုန်းကြီးတွေနော်ဆွန့်ခံတယ်ဆွန့်ခံတာဒုတင်တစ်ခုပဲဆွန့်ခံပြီးလို့ဘုရားဘာညွန်ထားလဲဆိုတော့အပြန်ရောက်ရင်ကုံနိုင်မြပဲဘုံမကုံရင်ဆွန့်ဆွန့်ကတည်းဖယ်ခိုင်းတာဖယ်ခိုင်းခွတ်တန့်နဲ့ထဲ့ထားတယ်ကြံတဲ့ဘုန်းကြီးတွေဖုံပေးလို့ရော မိမိုင်ကြမ်းရရအကုန်နယ်ပတ်ပြီးဖုံးပေးရတယ်အဲ့ဒါပြောချင်တယ်နော်အဲ့တော့ဘုရားကရဟန္တာဖြစ်တာမကြိုက်ဘူးဒါကြောင့်ကိုရင်လေးဘုရားတဲ့ဒီမှာဗာမိတ်ထားလဲဆိုဆုံးနဲ့ဆုံးရင်မျှတာရုံပဲခံမယ်ကိုကုံနိုင်တဲ့များတော့ပဲခံယူပေါ့အဲ့ဒါမျိုးမကုံနိုင်တာတကယ်လို့ခုနဆုံးခံသွားတဲ့တပိတ်တစ်လုံးရလာတယ်တစ်လုံးပြည့်ရတယ်မကုံနိုင်ဘူးဆိုရင်ဆုံးဖုံးပေးကနေကြ ခွဲရတယ်ကိုကုန်နိုင်သမျှလေးနော်အဲ့လိုလောက်အိမ်မှာလည်းဒီလိုလေ့ကျင့်နေလောက်တော့နော်သာသမီလေးတွေပါလေးတွေကုန်မလားဟုတ်လားမဟုတ်အသင်းယူဆလို့ရတယ်အကြံတွေဖြစ်နေလိမ့်မယ်တို့သဖြင့်ဒီနောက်တိုင်းကလေးတွေကဒါတော်တော်လေးခက်တယ်မကုံကုံကုံအများကြီးယူတော့ပြီးတော့မကုံတော့ဘုံလည်းမိုက်ဘုံနဲ့ပြစ်ထက်လိုက်နော်တံပိုးသိမ့်မသိဘူးပေါ့ဒီမှာဘုရားကကိုရင်လေးဘဝ နော်တာသနာဘောင်ဝင်လာနေပြန်နေဒီတစ်ချက်သင်ပါတယ်ဒါလေးတွေကောင်းလို့ဘုန်းကြီးပြောပါတယ်နောက်တစ်ချက်ကတော့ဒီဆွမ်းစားစရာလေးလေးစားနဲ့တတိထားစားနော်တချို့ကလေးတွေစားတာဟိုငေးဒီငေးနဲ့ဆိုပါပြအောက်ဖိတ်ကုန်တာပေါ့ကြည့်လို့လည်းမကောင်းဘူးထိုးဒီထိုးနဲ့အဲဂိမ်းဆောင်နေတော့ဒီမှာတော့ကလေးကစားစရာတိတ်မမဲဒီမှာဖះကစားတဲ့အခါမှာ အောက်ဖက်မဖိတ်မစင်အောင်တတိထားပြီးလေးလေးစားစားစားကိုင်းတတိထားပြီးစွန့်ကိုယိုသေးလေးစားတတိထားပြီးဖုံးပေးရမယ်ကိုရင်လေးတွေအဲ့လိုမယ်နောက်တစ်ချက်တပိတ်ကိုတပိတ်နဲ့ဆိုင်တပိတ်ကိုတတိထားပြီးစားမယ်ပကံများနဲ့ဆိုင်ပကံများကိုတတိထားစားမယ်ဇုံခင်းနဲ့ဆိုင်ဇုံခင်းကိုတတိထားစားတတိမထားမနဲ့စားဟိုတို့ဒီတို့ဇုံနေရအောက်ကြနော်တပိတ်ကိုတတိမထားမနဲ့စားရင်လည်းအောက် ထမင်းလုံးတွေပါတွေကြဟင်းတွေကြအဲ့လိုတွေဖြစ်တတ်တယ်ဒါကိုသတိထားခိုင်းတယ်ပြီးတော့ခါကျတော့ပကံများတဲ့စားတယ်ဆိုတော့ပေါ်လွင်အောင်ပြောမိမိထိုင်ရဘက်မှာအစင်တိုင်းစားမယ်နော်ကိုယ့်ဘက်ကနေပြီးတော့ပကံများဒီလိုထမင်းပုံတာကိုယ့်ဘက်ကနေအလေကောင်းကြောမစားနဲ့ထိတ်ကကြောမစားနဲ့ပြောတယ်ဖိတ်မှဆင်မှဆိုတဲ့နော်ဒီကကြဒီမှာတော့ မိမိဘက်မှအစဉ်တိုင်းစားရမည်နောက်တော့ဆုံးကိုလည်းကောင်းမှလည်းကောင်းထိတ်မှလည်းကောင်းနှိုက်ပြီးမစားရဒီလိုမိန့်ထားပြီးတဲ့စားတဲ့အခါမှာဆုံးတဲ့ဟင်းမြတ်တာယုံစားမယ်ပြီးတော့ဟင်းကိုများများဟင်းကိုများများရရန်ဆုံးဖြင့်ဖုံးမထားတချို့ရကလေးကြဟင်းများများရဟင်းကောင်းကောင်းရအောင်ပေးပြီးသားလည်းထပ်ဖုံးပြီးတော့တောင်းတာမျိုးပေါ့အဲ့လိုမျိုးဖုံးပြီးပြီးမစားရဘူးလို့မိန့် ပြီးတော့စားနေတဲ့အချိန်မှာသူများကိုကဲ့ရဲ့လို့တဲ့သဘောမျိုးနဲ့မကြည့်အောင်တချို့ကျသူများစားတော့ကြည့်ပြီးတော့အပြစ်တင်တယ်ဘယ်လိုစားပြန်ဘယ်လိုကဲ့ရဲ့လို့တဲ့သဘောမျိုးနဲ့သူများစားတော့လည်းမကြည့်အောင်ကိုယ်လေးဘဝကိုဒါမိတ်ငယ်ပြီးတော့ဆုံးလုပ်ကိုမကြည့်လို့မသေးလို့ပေါ့နော်ကိုယ်ပါဇက်နဲ့တင့်တော်ကလေးလေးတွေတွေ့မှုမှာပါဇက်ပေါက်လေးအသေးသေးလေးသူကအကြီးကြီးလုံးပြီးတဲ့ခါကျတော့အောက်အကုန်ဖွာလို့ကြာပါအဲ့ဒါမျိုးမစားရဘူးလို့ဆိုလို့နော် ကိုပါဇက်ပေါင်းဒီဇွန်ခင်းတဲ့ကိုင်းနဲ့လည်းဒီတိုင်းပဲဘလောက်ပဲများများကြီးကော်ထားကော်ထားပါဇက်ပေါက်နဲ့တန်ရုံလောက်ပဲဝင်ပါလေဒါကြောင့်မိမိပါဇက်ပေါက်နဲ့တင့်တော်အောင်လောက်ပဲထမင်းလောက်ယူရတယ်စားစရာယူရတယ်ပြီးတော့ဆုံးလုပ်ကိုညီညာညာပြုလုပ်ပြီးစားမယ်ဆုံးလုပ်ကိုပါဇက်မှာရောက်ခင်မဟာရောက်တချို့ကြ ဒီစားစရာပါဇက်ကမရောက်သေးဘူးစောစောရှိတဲ့ကြိုဟာတာစရည်လေးကိုကြားအဲ့လိုမျိုးတွေဖြစ်ဘုရားအဲ့ဒါတွေမဖြစ်အောင်ဂုံတင်တယ်ပေါ့ဗျာဒါလေးသတိထားပြီးတော့ကကြတော့ဆုံးစားနေတော့တချို့ကြတော့လက်နဲ့ဆိုင်လက်ပါပါဇက်တဲ့သို့ထည့်လိုက်တာခလေးလေးတွေဖြစ်တတ်တယ်ဇုံဆိုလဲဇုံပါဇက်တဲ့အများကြီးထိုးထည့်လိုက်တာမျိုးအဲ့ဒါမျိုးပြီးတော့ရှာထုတ်ပြီးမစားရဘူး တချို့ကဟိုစားစရာမရောက်သေးရှားကထုတ်တာရတာမျိုးဒါလည်းကြည့်လို့မကောင်းဘူးရှားထုတ်ပြီးမစားရဘူးအတန်မြည်အောင်မစားရဘူးတဲ့ခါရောက်ဒါကြောင့်ဘုန်းကြီးတို့ကလေးတွေသင်တန်းသင်တကသင်ရနော်အတန်မမြည်အောင်ဘယ်လိုစားမလဲဆိုတော့အတန်မမြည်အောင်ဘယ်လိုစားပစာပိတ်ပြီးဝါတော့ဖြည်းဖြည်းမှန်မှန်လေးပေါ့ပစာပိတ်ပြီးဝါလို့အတန်မမြည်ဘူးနော်တချို့ကြအတန်ကမြည်လို့ကြည့်တယ်မြည်တဲ့ခါကျဘာတူလဲဆိုတော့ ုန်းကြီးတို့ဟိုဝက်တို့ခွေးတို့စားတာကြည့်လိုက်ဆူညံတာအဲ့ဒါတရိษံစားနည်းနဲ့တူတာပေါ့နောက်တစ်ခါလက်ကိုရက်ပြီးမစားတချို့ကြတော့ဟိုစားပြီးအရာဒီလက်မှာကနေရက်လိုက်တယ်ဇွန်းကနေရက်လိုက်ကိုယ့်ကိုစားတော့ပြဿနာမရှိဘူးပြသူများနဲ့စားတဲ့ကကြဆက်ရှာကောင်းနော်အဲ့ဒါတတိထားပြီးတော့နှုတ်ခမ်းကို ရှာနေရတကြွနှုတ်ခမ်းကိုကမ်းနေဒီအဝတ်ဆုံးနဲ့အဝတ်နဲ့လက်ကမှနဲ့မသူရှာနေရလိုက်အဲအဲ့ဒါလည်းကြည့်လို့မကောင်းဘူးအဲ့ဒါလည်းတတိထားမယ်ပြီးတော့ပါဇက်ထဲမှာစားစရာရှိနေဖရာမိန်နာစကားမပြောအောင်မိမိသားသားအတန်မထွက်မပြောပိသားအောင်အတန်ထွက်နိုင်ပြောလဲတချို့ဘလုတ်ဘလောင်းနဲ့ပြောတော့ဘလုတ်ဘလောင်းနဲ့ပြောတော့လဲပါဇက်တရားစားလေးလဲထွက်ကြတော့အဲ့ဒါကိုပြောပါတယ်နောက်တစ်ခုကတော့ဗာလဲ ဆုံးလုပ်ကိုတပိုင်းတစားစီကြိုက်ဖြတ်ပြီးမစားဘူးဒီလိုမျိုးများထမင်းလုပ်ကိုဒီလိုဆုပ်တာတော့ကြိုက်မစားဘူးအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီတတိတွေပါစားတွေကလည်းအဲ့လိုစားတယ်ရဟန်းတန်ခါများကြီးညိုပွဲရဆောင်ဓမ္မကြီးတို့ယောဂီတွေလူတွေကြတော့ပြဿနာဖြစ်ငပြောစီကိုဒီလိုခုံးလေးกว่าဒီလိုကြိုက်ဆိုင်ပြဿနာဖြစ်ဘုန်းကြီးကအဲ့လိုတက်မကောင်းကြိုက်ဆိုင်နေအိမ်မှာငပြောစီကကြိုးကြဆိုင်ကောက်အောင်မလို့လို့ဘယ်နဲ့လို့အောင်မသိဖြစ်တယ်အဲ့တော့ ဘုန်းကြီးတို့ငငယ်တုန်းကလည်းဆရာသမားတင်တာတော့ဘယ်လိုတင်လဲဆိုမပြောသေးကိုတဝက်လောက်ခွန်ခွာဗာများလေးနဲ့ထည့်ရတယ်။ဆုံးသစ်သစ်လေးနဲ့ခတ်ခါပြီးတော့ခတ်ပြီးတော့ဒီနည်းနည်းချင်းစားအဲ့ဒီခါကျတော့မပြောသေးလဲအောက်ပြုတ်ကြမတော့ဘေးကကြည်ရတာလေကြီးညိုစရာကောင်းတာပေါ့အဲ့လိုစားတော့လိုက်ရင်ဘုန်းကြီးဒီမှာကြုံရတယ်အဲ့လိုစားတော့ခြင်းကြောင့်တချို့ဒီမှာကြီးညိုလေးစားမှုတွေနော် ချို့ကတေချာလေးလာတယ်နော်သူများစားတာတောက်တာကိုကစနစ်တကျစားတောက်တိုင်းလည်းခြားပုဂ္ဂိုလ်လည်းအတူခိုးရဖြစ်တော့အဲ့ဒါလည်းသတိထားပြီးတော့ဆွမ်းကိုဖရာပါဆက်မိညာနဲ့မြောက်လို့ပဇောင်းထဲမှာထည့်ရင်တချို့ကမြောက်တွေဆိုပဇက်ထဲမှာထည့်ပဇောင်းကိုဖောက်နေမစားသေးဘူးဒီမှာတိတ်နေအဲ့ဒီလိုပဲတချို့ခလေးလေးတွေကအဲ့လိုအဲ့လိုစားတာရှိတယ်အဲ့လိုမစားရဘူးတဲ့ ပြီးတော့စားတော့ပြီးတော့စားတဲ့အခါမှာကြော့စားပြီးလက်ကိုခါလိုက်တာရှိတဲ့ဒါမျိုးဇုံးကိုခါတာတော့လက်ကိုခါတာတော့မလုပ်ရဘူးနောက်ပြီးတော့ဆုံးလုံးတွေအောက်ကိုပြန်ကျဲတော့အောက်ကိုကျဲချပြီးမစားရအောင်အောက်စားရင်တော့အောက်ကြတာမျိုးပြန်ကျဲနေတာမျိုးအတန်မြေအောင်ဟင်းရမတောက်ရဘူးအတန်မမြေအောင်ဟင်းရဘယ်လိုလုပ်တော့ဒီဆိုချက်လဲ ပါဇာပိပါဇာပိနဲ့ဘလို့တောက်ပါရဖြည်းဖြည်းချင်းနဲ့တတိထားတော့ဖြည်းဖြည်းချင်းတတိထားတော့ပြီးတဲ့အခါကျတော့စားတော့နေတယ်ဘုန်းကြီးတွေကျတော့တပိတ်နဲ့စားတော့တပိတ်ကိုဒီအတံမြောင်ကြည်ကြည်ကြည်ကြည်ကြည်နဲ့ဒီလိုမျိုးချင်းကံများနဲ့စားရင်ဒီလိုပဲကံများကအတန်းတွေကိုထွက်လို့ဒီလိုချစ်စားအဲ့လိုမျိုးချစ်ပြီးတော့အတံမြောင်မစားရဘူးနောက်ပြီးတော့ဆွမ်းဆွမ်းနေပေးနေတဲ့လက်နဲ့ ရေတောက်ခွဲတောက်ရေခွဲတချို့လက်နဲ့စားတော့လက်နဲ့စားတဲ့ကရေတောက်တကဒီအများဆုံးပေါ့ဘုန်းကြီးတို့နိုင်ငံမှာじゃဒီနိုင်ငံတွေလို့မရှိဘူးเนาะအခုနောက်ပိုင်းတော့ရေတောက်မှုတွေပါပြီပေါ့ဒီရေတောက်ရေခွဲမှာတစ်ခွက်တည်းပဲထားတာရချင်းတယ်အဲ့မှာကိုကညစ်ပတ်တဲ့လက်နဲ့သွားခိုင်းနောက်လူတွေတောက်ခဲဒါကရေတွေမကဘူးเนาะတောက်ရေတွေမကဇွန်းဟင်းဇွန်းစားတဲ့ကသမင်းစားတဲ့ကအဲ့ဒါလည်းတတိထားလက်နဲ့စားတယ်လက်နဲ့စားညာလက်နဲ့စားရင်ဇွန်း ဟင်းကော်တွေကဘယ်ဘက်နဲ့ကုံမှအဆင်ပြေတယ်ကိုကဒီညာလဲချင်းနဲ့ဆာဟင်းဇွန်းနေကိုင်းတော့ဒီလက်နဲ့ကြံတဲ့လူကဘယ်နဲ့လောက်အောင်မဟုတ်ဘူးယွန်တတ်တဲ့ပုံပုံဆိုရင်နော်ဇွန်းကိုတစ်ချောင်းဒီဟင်းတွေတစ်ချောင်းဇွန်းဟင်းခွက်အတိုင်းမှာဇွန်းတစ်ချောင်းစီထည့်နိုင်ကောင်းတယ်တချို့ကတက်တက်လို့စားတာရှိတယ်တချို့ကတချို့တန်ခါမကြိုက်တာရှိတယ်အဲတော့မေတ္တာမကြိုက်တဲ့လူဝတ္တမကြိုက်တဲ့လူဒါမျိုးတွေရှိတော့စိတ်သားမကြိုက်ပြီးတော့အနတ်နေနန်းတော့ ဇုံကကူးလိုက်လို့ရင်အနတ်နိုင်တခြားလူတွေနောက်ဆက်ဖြစ်ဒါသတိထားဖို့ပါဒါတချို့ဘုန်းကြီးတို့တွေ့ပါတယ်ဘုန်းကြီးတို့လောကမှာကိုပြောမဖြစ်ဘူးဟိုမှာအဲ့ဒီချိန်တော့ဘုန်းကြီးတို့တန်ခါစားပါတယ်စားစားနေတဲ့ချိန်ဘုန်းကြီးတို့ကမမပြကြွလာသူကတော့ဘလို့လက်နဲ့စားသေးတယ်ဝတ်သားကိုကုံမစားခြင်းအသားပဲစားရင်အဲ့ဒီဟင်းကွက်တရားကိုဇုံးနဲ့မကုံလက်နဲ့တန်းဖဲ့ယူလိုက် ကျွန်တော်ဘုန်းကြီးတွေကပဲမစားကြတော့အဲ့လိုဖြစ်ကိုယ့်အတွက်အနောက်ရှက်မဖြစ်အောင်စားတတ်ဖို့ရည်ကြည်ပါတယ်ဖေဟာအဲ့ဒါတွေအကုန်လုံးမိန်ထားပါတယ်ပြီးတော့ဒီမှာတော့အဲ့လိုမဖြစ်ဘူးရဘုန်းကြီးတို့နိုင်ငံမှာတော့ဒီတပိတ်တွေခွက်တွေဆေးပြီးဒီတပိတ်ဆေးရည်တွေမျိုးတွေရွာတဲ့လမ်းပေါ်မသွန်ရဘူးထမင်းလုံးတွေပါတာဟင်းပတ်တွေပါတော့အများသွားတဲ့လမ်းပေါ်မှာဒါမျိုးမသိမသွန်ရဘူးဆိုပြီးတော့မိတ်ပါတယ် ဒါတော့စားတောင်းနဲ့ပတ်သက်တာတွေပေါ့ဗျာပြီးတော့ကျမ်းမာလေးရဲ့စိမ့်ဆူနေတဲ့မြတ်သစ်ပင်တွေမှာပါမြက်ခင်းတွေပေါ်မှာပါချင်းချင်းငယ်ဆုံးတာတော့ထရွေးဆုံးတာဒါမလုပ်ရဘူးသုံးဆွဲကောင်းတဲ့ရေထဲမှာချင်းချင်းငယ်ထရွေးနှက်ထရွေးတွေညစ်ထုတ်တာတွေမလုပ်ရဘူးဒါနဲ့ပတ်သက်ပြီးတော့ဗမာပြည်ကဟိုအရင်တော့ပါပဲသူတို့ကကြီးမာဖို့ပြီးတရားဟောတွေစာရေးတွေအောင်မြင်ပြီးရောက်လာပါရောက်လာပြီသူကတရားဟောလိုက်တာ ဒီတော့တရားစာပေတွေသင်တဲ့ခါကျမှတ်ထားနော်ဘုန်းကြီးတို့ဒီမြန်မာပြန်လေးဖတ်ရောက်နေမလုံတော့ဘူးအဲ့ဆရာတော်ကဘုန်းကြီးတို့ကြောင်းပါပဲတဲပြီးတော့သွားခဲ့ပါသူကဗာပြောတာသူကဘေးကသုံးကိုမြန်မာပြန်ကို သုံးချိန်ဖတ်ပြီးသားကိုသူကျွမ်းကျင်တယ်ကြပြောမကျွမ်းကျင်ပါဘူးအဲ့လောက်လေးဖတ်ရုံနဲ့ဒီတကယ်ငငယ်တို့ကသင်ထားတဲ့ဘုန်းကြီးတွေတောင်မကျွမ်းကျင်ပါဘူးတကယ်လေးလာမှတကယ်ကျွမ်းကျင်ပါတယ်တာမန်နဲ့မကျွမ်းကျင်ပါဘူး ဆောင်ဝဲအောင်လောက်ပဲလုပ်ခဲ့ကြတယ်တကယ်ကျွမ်းကျင်မှုဆိုနှစ်ပေါင်းများစွာပြန်စချတာလို့ပြန်လေးလာတော့လောက်မှကျွမ်းကျင်မှာအဲ့ဒီဆရာတော်ဟာသူကကျွမ်းကျင်တဲ့ဖြူဆိုပြီးတော့အဲ့တော့ဒီလေးစီဒီဘုန်းကြီးပါပါတယ်ဒီလာပေးခိုင်းလို့ဘုန်းကြီးဒီလာပေးရရေးဆက်ချလဲဘုန်းကြီးလောက်ပါသူတရားဟောတယ်သူကတော့အကောင်းဆုံးတရားတော့ဟောလိုက်တာပဲသူဟောလိုက်တဲ့တရားယဉ်ကျေးမှုတွေတစ်ဆင့်တစ်ဆင့်မြင့်တယ်မြင့်တယ်မြင့်တယ်လာတယ်ဒီသဘောလေးတွေဟောတာဟောတဲ့ အိုင်ဒီယာကောင်းတယ်ဒါပေမဲ့လို့ပြောလိုက်တဲ့စကားအလွယ်နောက်ရမှာတော်တော်များများပြဿနာတက်သွားတယ်သူပြောလိုက်တယ်ကဖះကတဲ့ဒီအိမ်သာကွက်ထဲမှာရှိတဲ့ရေထဲတောင်မှချွဲတွေနှက်တွေထွေးတွေမထွေးကောင်းဘူးကျင်းကြီးကျင်ကိုတော့ဆုံကောင်းတွေချွဲနှက်ထွေးမထွေးကောင်းဘူးဆိုအဲအဲ့အဲ့ဒီမှာပြဿနာတက်တာဟုတ်တယ်တကယ်တကယ်ကြအိမ်သာကွက်ထဲမှာရှိတဲ့ရေရဒါအညစ်အကြေးဆုံးဖို့ထားတဲ့ရေပဲကျင်းကြီးကျင်ကတော့ဆုံကောင်းချွဲနှက်ထွေးထွေးကောင်းတယ် အဲတော့ဘာတက်လာလဲနောက်ရမနေကြတော့အဲ့လိုဆိုရင်အင်းသားထဲမှာထွေးကန်ထားရမလားထွေးထွေးဖို့ခွတ်ထားရမလားတို့ဘာလို့မမေးဘုန်းကြီးလည်းဗျာဒါကျုပ်ဘုန်းကြီးဟောတာမဟုတ်ဘူးအဲ့ဘုန်းကြီးမေးဟောတာလည်းဘုန်းကြီးမေးလို့ပြောလိုက်အဲသူတာမန်ရှန်သာသွားလေ့လာတော့အဓိကကဘုရားကမိန်တာကသုံးဆွဲကောင်းတဲ့ရေတောက်လို့ရတယ်ရေ ချိုးလို့အများချိုးလို့ရတယ်ရေတဲ့ရေကန်တဲ့တို့ပါတို့နော် အများသုံးတဲ့ရေထဲမှာချွဲတို့နှတ်တို့ထွေတို့ကျင်းကြီးတို့ကျင်ကမစွန်ပါဘူးချွန့်ကျက်ခရီးသွားတယ်မြစ်တွေချောင်းတွေထဲမှာသွားတယ်ဒီမြစ်ရချိုးကောင်းတယ်တောက်ကောင်းတယ်ဆိုမသိဘောပေါ်မှာအင်တာတွေလောက်ထားတယ်လေစွန့်ရမှာပဲဘယ်မှမသွားပဲရမှမရပဲဒီမှာတခြားကြီးသွားတာအဲ့ဒါမျိုးကြစွန့်ကောင်းတယ်အများလည်းသုံးတယ်စွန့်တယ်ဒါမျိုးလည်းမှတ်ထားဖို့အရေးကြီးတယ်အဲ့တော့ဘုန်းကြီးတို့ပြောချင်တာကတော့ တိခါဘုတ်ဒီလေးလာထားဖို့ရည်ကြည်တယ်အဲ့ဒါဆိုရင်တော့ခုနကပြောခဲ့တဲ့ဓမ္မကြီးတို့ခုစောက်တည်ဒကာကြီးတို့စောက်တည်ထားတဲ့ရှစ်ပါးဒီဟာတွေလည်းကိုပါဒါတွေလည်းစောက်တည်ရမယ်ပြီးတဲ့အခါကျတော့အခုလိုတိခါဘုတ်တိတ်တိတ်လေးလည်းစောက်တည်ထားရင်ကောင်းပါတယ်နောက်သီလတွေနဲ့ပတ်သက်ပြီးတော့ဒီမှာသီလတစ်မျိုးပြောပါဦးမယ်စေရနာသီလ စေရနာသီလဆိုတာက စေရနာနဲ့မကျူးလွန်မိအောင်နေရတယ်။ဘာသူများတက်တတ်တယ်သူများပစ္စည်းခိုးတယ်သူများသားများဆောက်ကနေတတ်လို့တဲ့စေရနာခိုးလို့တဲ့စေရနာ ဖောက်ပြန်လို့တဲ့စေရနာမျိုးတွေပါနေတော့အဲစေရနာသီလဖောက်ပြန်တာနော်ဒီတိခါဘုတ်တွေကြတော့ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးဒါစေရနာရင်းခံတယ်စေရနာပါမကံမြောက်တယ်အဲကြောင့်အဲ့ဒီ သိခါဘုဒ္ဓကိုစေတနာသီလစေတသိကသီလဆိုတာရှိသေးတယ်စေတသိကသီလဆိုတာကဝိရတိ၃ပါးတမ္မာဝါစာတမ္မာကမ္မတာတမ္မာယူအခုဒီပြောခဲ့တဲ့သီလမဂ်ခင်၃ပါးဒါစေတသိက်စေတသိက်ထဲမှာပါတယ်စေတသိက်စေတသိကသီလခေါ်တယ်တမ္မာဝါစာတမ္မာကမ္မတာတမ္မာယူဒါစေတသိက်တွေပဲနောက်မနောဒုစရိုက်၃ပါးဒုစရိုက်၃ပါးပဲပြောရအောင်ပါ အနာဘိဆာဆိုတာကအလောဘအဗျာပါဒဒေါသသမ္မာဒိဋ္ဌိယပညာဒါစေတသိက်တွေပဲအဲ့ဒါကြစေတသိက်ကသီလလို့ခေါ်တယ်တံဝရသီလတံဝရသီလဆိုတာကသီလတို့တတိတို့ညာနာတို့ခန္တီတို့ဝိရိယဒီ၅ပါးနဲ့စောင့်ထိန်တာသီလနဲ့ဟုတ်လား ခုသီလတွေစောင့်တည်ထားပြီးစောင့်ထိန်မယ်သီလတွေမကြိုးမပြအောင်အေရိရိယတံဝရသီလမျိုးလိုပေါ့တတိနဲ့ထိန်သိမ့်တယ်သိခံပြီးတော့လေသီလသိက္ခာပုဒ်တွေမကြိုးမပြအောင်ထိန်သိမ့်ရတော့ဥပမာမနေ့ပိုင်းကိုယ်ခါတိုင်းဝိကာလဘောဓနာသိက္ခာပုဒ်တွေစောင့်တည်မထားဘူးခုစောင့်တည်လိုက်တကညနေတာစားတယ်သိခံပြီးစောင့်တည်ရတော့ခါတဲ့ရုပ်ရှင်တွေပွဲတွေကြည့်တယ်သိခံမကြင်မဲမကြည့်မဲနေရတော့ဝိရိယ အကုသိုလ်မဖြစ်အောင်ငါနေမယ်ကုသိုလ်ဖြစ်အောင်မယ်နေမယ်ဆို လုံလဝရိယသမ္မပဒံလုံလဝရိယနဲ့ပြီးဆုံးနေရတော့အဲ့ဒီအဲ့ဒီအဲ့ဒီလိုစောင့်ထိန်နိုင်သီလလုံးနေနောက်အဝိတကမသီလမကျူးလွန်မရအောင်သိခါဖို့ဒီစောင့်ထိန်ရတော့လူတွေကြတော့အကာရိယသီလပေါ့၅ပါးသီလ၈ပါးသီလပေါ့ဘုန်းကြီးတွေကြတော့အနာဂါရိယသီလလို့ခေါ်တယ်အယဟန်သီလပေါ့ ယဟန်သီလတွေမကြိုးမပေါက်အောင်နေကြအဲ့ဒီဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီမှာအဖြစ်ပြက်လေးတစ်ခုပြောမယ်အဲ့ဒါဗာလဲဆိုတော့ဝိသုဒ္ဓိမမှာပြောသွားတဲ့ဘုဒ္ဓကြောင့်လေးပါအရှင်မြတ်ကြီးတစ်ပါးကသီလပြည့်စုံတယ်သီလပြည့်တနေ့ရာယောဂါတွေဖြစ်တာပြင်းပြင်းထန်ထန်ဖြစ်တာသေလူမျောပါယောဂါပြင်းထန်နေတော့ အစာရတွေကိုယ့်အကိုယူပြီးမစားနိုင်ကျင်းကြီးကျင်ငယ်တွေလည်းပေးနေပြီးတော့လူဒီကျင်းကျင်ငယ်တွေတမှာလူလိမ့်ပြီးခံစားတော့အဲ့လိုနေတဲ့ခါကျတော့ရဟန်းငယ်တွေတပါဒီဖတိယုံများဩအသက်ရှင်ဖို့အတွက်ကြောင်းကြဆရာတော်တော်ပင်မနာပါနော်မသေးဘဲနဲ့ဒီမှာကျင်းကျင်ငယ်တွေမှာလူလိမ့်ခံစားရတာမြင်တော့ရဟန်းငယ်တွေအဲ့လိုညီးညူအသက်ရှင်ရခြင်းမှာအဲ့လိုပြော ဆင်းရဲလာပါလားကျင်းကြီးကျင်ငယ်တွေမှာလူလည်းမြတ်သက်ရှင်းနေရှာအဲ့လိုညင်းညူပြောဆိုမိထိုကမထေရီကဘာပြောလိုက်လဲဆိုဒါပေမဲ့ तू ကအဲ့ဒီလိုလူလိမ်နေရပေမဲ့လို့သူတီလာမပြတ်ဘူးသူတီလာလုံးဝမကြိုးမကြိုးအောင်နေတယ်ငါရှင်နဲ့အဲ့တော့ပထေရပါပြောနေငါအခုတည်သွားရင်နတ်ပြည်ဘဝတော့ရောက်ပါသိချပါတယ်ဒါပေမဲ့လို့ ခုလိုမြင့်မြတ်တဲ့ယဟန်တီလာပြည့်ပြည့်ထားခဲ့ပြီးရမယ်နတ်စည်းစိမ်ကိုနတ်စည်းစိမ်ယူခြင်းဟာတိခါချလူထွက်တာနဲ့တူပဲဗာတီလာကိုဖက်ပြီးတော့မညံဖွညာရအောင်လုပ်ပြီးသိမယ်လို့ဒီလိုမိတ်နော်ဒီတီလာနဲ့နတ်ပြည်နတ်စည်းစိမ်နတ်ဘဝမလဲလည်နိုင်ဘူးဒီတီလာကိုအကြောင်းပြုပြီးတော့ငါမညံဖွညာရအောင်ယူမယ်ဆိုတာမျိုးပြောလိုက်တာပါ အဲ့ဒီလိုနဲ့သူကပြောပြီးတော့တရားဆက်ကျင်တော့ဘူးအဲ့ဒီလဲလျောင်းနေမြင်နာကျင်ကြိုက်ခဲမှုတွေခံစားမှုနဲ့အဓိကတော့အိမ်မှာဒုက္ခဝေဒနာမှတ်တာဖြစ်ကောင်းဖြစ်နိုင်မှာအဲ့လိုပြောပြီးနောက်ပိုင်းကျတော့မလုပ်လိုက်လေဆိုတော့တရားဆက်ရှုမှလည်းတရားဆက်ရှုမှလည်းတခါမှအဲ့ဒီခဏအတွင်းမှာပဲယဟန္တာဖြစ်တော့ပြီးမှသူကသူယဟန္တာဖြစ်ပြီးနောက်ပိုင်းမှာ ။ဗျာတော်များမိတ်တဲ့စကားလေးပေါ့နော်ဒီမှာဘုန်းကြီးဖတ်ပြပါ။သူကပါဠိလိုမိတ်တာ။ဘတ်ရှင်တို့တစုံတစ်ခုသောနာယောဂနှိမ့်ဆက်လာသဖြင့်အပြင်းထန်ဆင်းရဲဖောက်ပြန်နေတဲ့တပည့်တော်ရဲ့ဒီခန္ဓာကိုယ်ကြီးဟာနေပူလောင်ထားတဲ့မြင်မှုပေါ်ပြစ်ချတဲ့ပြစ်ချထားလို့ပန်းလို့ပဲတဲ့မကြခင်ပဲကုန်ခံ၆တွေ့သွားပါလိမ့်မယ်။မပြောရလဲဆိုတော့ ခန္ဓာကိုယ်ကြီးမှာသူအနာရောဂါနဲ့နေစေသိပြင်းထန်နေတယ်ဒီခန္ဓာကိုယ်ကြီးသူကဥပမာပေးတာနေပူထဲမှာနူရာစီနေပူးနေတယ်အဲ့ဒီမှာဖုံဖုံဖုံဖုံနေသဲဖုံတွေပေါ်မှာပြစ်ချလိုက်တယ်ပန်းလေးလိုပဲညှို့ချောက်တာဒီခန္ဓာကိုယ်ကြီးကဒီယောဂတွေနှိမ့်ဆက်နေမကြောက်ရင်သေချင်ပျက်စီးသွားမှာပဲလို့ဒါပြောပါပြီးတော့မှသတိပေးတဲ့နေရာဘာမင်းလဲ ဒီအပုတ်ကောင်မှာယာကကြောင့်မေလျောကမမောတွေ့ရတဲ့တတ္တဝါများသူကတိကိုရောက်စေတဲ့သီလကိုပဲလျှော့ချပြစ်ချနေကြတယ်ဒီခန္ဓာကိုယ်ကြီးကိုဘုန်းကြီးတို့တွေ့တာတတ်နှစ်သက်ပြီးတော့သီလဆောက်တည်တဲ့အခါမှာဟိုလျှော့လျှော့ပေါ့ပေါ့သီလကိုဆောက်တည်ကြတယ်ညစာစားကြတယ်အစာကြီးပေါ့သီလကိုလုံးအောင်မနေတဲ့သဘောမျိုးပြောတယ် နောက်တစ်ခုကဘာဆက်မိန်လဲကျင်ကြီးကျင်ငယ်သွဲသွဲတော့အပုပ်မျိုးစုံနဲ့ပြည်နေတယ်တဲ့ဒီခန္ဓာကိုယ်ကြီးအမှန်ကိုမမြင်နိုင်တဲ့လူမိုက်တ attva ပေါင်းဟာနှစ်သက်တာဝရတာယာဝဲရောက်အယောင်ဆောင်ပြီးပြနေတယ်ခန္ဓာကိုယ်ကြီးကမနေ့ကဘုန်းကြီးတော်တော်စောစောကပွားခဲ့တယ်လို့ပြောတယ်ကြည့်လိုက်ရင်တော့အပုပ်ကောင်ကြီးပဲအပုပ်တွေကြီးပဲထွက်လာမျက်စိပေါက်ကထွက်ထွက်နားပေါက်ကထွက်ထွက်နှာခေါင်းပေါက်ကထွက်ထွက် ပစ္စပေါက်ကထွက်တဲ့ကျင်းပေါက်ကျင်ငယ်ပေါက်ကထွက်တဲ့တခုမှနှစ်သက်ဆရာမထွက်ဘူးနန်းဆောင်နေပဲထွက်တယ်ဒါကိုပြောပါတယ်အဲယောဂမျိုးစုံနဲ့ဒီခန္ဓာကိုယ်နှိမ့်ဆက်နေတယ်ဆက်ဆုပ်ရွှင်ရှားဝဲအနံ့တထောင်းလုံးထပြီးမစဲမကျဲနှစ်သက်ဖွယ်ရာဒီခန္ဓာကိုယ်မှာရှိပါဘူးနော်ဒီခန္ဓာကိုယ်ကြည်တာအဲ့ဒါဒီရှင်မြတ်ရသူခံစားနေတဲ့အတိုင်းမိတ်တော့ဒီခန္ဓာကိုယ်မှာယောဂမျိုးစုံနဲ့နှိမ့်ဆက်နေတယ် ဆက်ဆုပ်ယုံရှားဝဲတွေသူကကြီးကျင်ငယ်တွေနဲ့လူလွန်ပြီးနေရတာဟုတ်ဆက်ဆုပ်ယုံရှားဝဲနန်းတထောက်တာမစစ်မချင်းအိနဲ့ခန္ဓာကိုယ်ကြီးထဲမှာရှိနေတယ်ဒါကြောင့်ဘာမှနှစ်သက်ဖွယ်ရမရှိဘူးတဲ့ဒီကောင်းဘုတ်ကြီးကိုငါရှင်တို့ဆက်ဆုပ်ယွန်ရှာဝယ်ဖြစ်အောင်ကျင့်ကြပါဒီလိုမင်းနဲ့ तू ကအဲ့လိုဆက်ဆုပ်ယွန်ရှာဝယ်ကျင့်ပြီးတော့နောက်ဘာဖြစ်သွားလဲရဟန္တာဖြစ်သွား အဲ့ဒီနေရာမှာသီလ၃မျိုးကိုထုတ်ပြသွားပါတယ်အဲ့ဒါလေးပြောချင်တာသီလ၃မျိုးကအပရမထသီလဒီခန္ဓာကိုယ်ကြီးပေါ်မှာငါငါဥစ္စာငါခန္ဓာကိုယ်ဆိုပြီးတော့ဆွဲလန်းထားတာမရှိဘူးဆွဲလန်းမရှိဆွဲလန်းမှုမရှိအောင်ရှင်မြတ်ကြီးကျင့်သွားတာသီလအခြေခံကျင့်တယ်သီလလုံးနဲ့ရနေတော့သူကတော့ငါငါငါသီလလုံးနဲ့ စရည်တွေဒီလိုငါးတွေမာနတွေတက်မှာပေါ့အဲ့လိုဆွဲလောင်းမှုကင်းကွာအောင် သီလအခြေခံဝိပဿနာအထုတ်လို့တဏှာဒိဋ္ဌိမာနကွာသွားတယ်ဒါကြောင့်ဒီရှင်မြတ်ကြီးသီလကြတော့ငါငါဥစ္စာဆိုတဏှာဒိဋ္ဌိမှားရတာတုတ်ဆုံတုတ်တတ်မှုမရှိတဲ့စင်ကြယ်တဲ့သီလအပရမတ္ထသီလပေါ့တဏှာဒိဋ္ဌိမာနပြီးဆွဲလမ်းမထားတဲ့သီလမျိုး တဏှာဒိဋ္ဌိမာနကိုွာသွားတဲ့သီလမျိုးဒါကိုအပ္ပဒါမထသီလလို့ခေါ်တယ်ဒါကတော့ဘုန်းကြီးတို့ခုနကအရှင်မြတ်ကြီးလို့ပေါ့သီလခြေခံပြီးဝိပဿနာရှုရမယ်မဉ္ဇဏ်ဖွညာရမှာတဏှာဒိဋ္ဌိမာနကိုွာမယ်အဲ့ဒီသီလမျိုးဖြစ်အောင်ကျင့်ကြလို့အရှင်မြတ်ကပြောတာနောက်တစ်ခါဘာပြောလဲဆိုတဏပရမတ္ထသီလနော်တချို့ကြသီလတော့ကျင့်တယ်ဘယ်လိုကျင့်လဲ နာမည်ကြီးအောင်ကျင့်တာချမ်းသာကြွယ်ဝအောင်ကျင့်တယ်နတ်ဘဝရောက်ဖို့ကျင့်တယ်ဗြဟ္မာဘဝရောက်ဖို့ကောင်းရာဒုက္ခဘဝကိုမျှော်ပြီးကျင့်တဲ့သီလမျိုး လောဘအရင်ခံပြီးကျင့်တဲ့သီလမျိုးဒါကိုတဏှာပရမတ္ထသီလလို့ခေါ်တယ်နောက်တစ်ခုကဒိဋ္ဌိပရမတ္ထသီလဟောဒီအကျင့်ကိုကျင့်တော့တန်တရားကိုဆင်းရဲမှလွတ်မယ်ဆိုမှားတဲ့အကျင့်တွေကိုကျင့်တယ် နွားလိုကျင်တန်တရားကိုဆင်းရဲမှလွတ်မယ်ခွေးလိုကျင်တန်တရားကိုဆင်းရဲမှလွတ်မယ်ဆောင်းရာဒီမှာမြစ်ထဲမှာရေဆင်းချိုးပြီးကျင်ရင်တန်တရားကိုဆင်းရဲမှလွတ်မယ်နွေရာဒီမှာနေဘူးခံပြီးကျင်မယ်ပင်စာတပအပူဆိုတာမျိုးသုံးတာရှိစာပေမှာမီနွေရာဒီနေပူးနေတဲ့ချိန်မီးဖို့အပေါ်ကနေပူးဘေးမှာမီးဖို့ကြီးလေးပုံ အဲအဲ့ဒါပိစာတစ်ပါးအပေါ်ကတစ်ခုအပူတစ်ခုဘေးကအပူလေးခုပေါင်းလိုက်တော့အပူ၅ခုပေါ့ကိုယ်ခန္ဓာကိုယ်မှာကိလေသာတွေမထွက်အောင်ကိလေသာတွေကိုဒီအပူနဲ့တိုက်ခိုက်တာပဲအဲ့လိုကျင့်ရင်တရားရတယ်လို့ထင်တာအဲ့ဒါကြတော့မမယွင်းနဲ့ကျင့်တဲ့အကျင့်သီလတွေပဲမထေကြီးမှာတော့ခုနတရားရတာမထေကြီးမှာတော့အဲ့ဒီလိုတဏှာတွေလည်း ဆွဲလန်းပြီးတော့လည်းမကျင်ဘူးဒိဋ္ဌိနဲ့လည်းအယူဆမတွေမကျင်ဘူးနီးမှန်လမ်းမှန်ကျင့်တဲ့အတွက်ရဟန္တာဖြစ်သွားတယ်အဲ့ဒါမိတ်ပါတော့တော့ဘုန်းကြီးတို့ကဒီကျင့်တဲ့ခါကျတော့ခန္ဓာကိုယ်ရဲ့ခုနရှင်မြတ်ကြီးမိတ်တယ်လို့ပေါ့ခန္ဓာကိုယ်ကြီးအပြစ်ကုန်လည်းမြင်အောင်ကြည့်ရတယ်အပြစ်မြင်မှဒီမချစ်ခင်မှမချစ်ခင်မှဒီခန္ဓာကိုယ်မှာတွေ့တောင်းမှုဆွဲလန်းမှုတွေကင်းပြီးတော့မဉ္ဇဏ်ဖုန်ညာရအောင်ကျင့်နိုင်တယ် လူဖြစ်ဖြစ်ဘုံကြီးဖြစ်နော်ကိုယ်ခန္ဓာကိုနှစ်သက်မြန်လို့ရတာဝိပဿနာရှုရင်ကြောင့်ဝိပဿနာဉာဏ်နဲ့ဖြစ်ရင်ကောင်းတယ်ကဖြစ်ခဲတယ်အဲတော့မဖြစ်ခင်မှာမဖြစ်ဘူးဆိုလို့ရင်ဖြစ်တဲ့နေ့တွေကျင့်ဖို့ရည်ကြီးတယ်ခုနတော်တော်ကိုဘောကမ္မထကျင့်တတ်ဖို့ရည်ကြီးတယ်နော်တချို့တခါကြီးတွေဆိုခုဆိုတော်တော်ဝမ်းသာစရာကောင်းတာဇာတော့လည်းငါကတပီးတို့တို့တစ်သက်လုံးကျင်ကြီးကျင်ငယ်စွန့်တာအမှုမဲ့မှတ်မဲ့ပဲစွန့်တာဘယ်တော့မှမဆင်ញင်ခဲ့ဘူးခုတော့တပီးတော့ ဒီကမ္မထံဒါရကိုဘောကမ္မထံတည်တဲ့ချိန်ကနေစပြီးတော့ကျင်းကြီးကျင်းငယ်ဆုံးတဲ့ချိန်မှာဒါလေးတွေဆင်ခြင်ပြီးတော့ဆုံးပါတယ်တဲ့တော်တော်လေးတပြီးတော့နှစ်သက်သဘောကြပါအဲဘုန်းကြီးတို့အဲ့လိုအဲ့လိုမျိုးဖြစ်ရမယ်နော်အဲ့လိုမျိုးကျင့်နေအောင်ကြိုးစားကြပါ gain ဒီနေ့ရှင်းနိုင်ခွဲသွားပြီဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဆရာကြီးဘုရားပြည့်တဲ့ဆုလို့ပြရပြီဘုရား။အဲဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုနိဗ္ဗာန်ဆုတောင်းမြတ်ပေးဝေကြရအောင်။အလုံးလိုက်ဆုံးမနော်။ဣဒံမေပုံညံဣဒံမေပုံညံမကဖလမကဖလညာနတံညာနတပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံဣဒံမေပုံညံ တဗ္ဗတတ္တာနံတဗ္ဗတတ္တာနံအာစေမဒါစေမသဗ္ဗေတတ္တာသဗ္ဗေတတ္တာဒုက္ခိတာဒုက္ခိတာဟွန်တုဟွန်တုညာတယောညာတယောကုသိုလ်ကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လော သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်သော သာဓုသာဓုသာဓုပါအဲ့လိုကြာမှချမ်းသာကြပါစေ။ဘုန်းကြီးတို့ဒီဘက်ပိုင်းကလူတွေအဲ့လိုစဉ္ညာရှောက်မှမယ်နော်။ကိုယ်နိုင်ရမှဆက်ပြီးတိုင်းမှမယ်။နောက်ဗမာပြည်ကအရှိတိုင်းအပုဂ္ဂိုလ်တွေတော့မို့ချုပ်ပတ်တရီနဲ့အိတ်ကြပြီ။